1368ခုနှစ်ဝါဆိုလပြည့်ကျော်9ရက်ခရက်တကရက်2006ခုနှစ်ဇူလိုင်လ18ရက်အင်္ဂါနေ့ဒီနေ့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့အသက်85နှစ်ပြည့်မွေးနေ့ဆရာတော်ဘုရားကြီးအသက်85နှစ်ပြည့်သွားပြီတဲ့နှစ်ပိုင်းကြာ86နှစ်ဦးတော့သူရဲ့ကံစွမ်း ဉာဏ်စွမ်းလုံလောက်ဝိရိယအစွမ်းနဲ့အဖက်ဖက်ကနေပြီးတော့လှုပ်လာခဲ့တဲ့သာသနာပြုလုပ်ငန်းကြီးပေါ့ပရိသတ်တွေအလုံးမြင်တဲ့အတိုင်းပေါ့အောင်မြင်နေဆရာတော်ကြီးရဲ့ဂုဏ်ကျေးဇူးတွေကတော့ဖြစ်အများကြီးပါပဲဒါတွေကအများကြီးတဲ့ဟုတ်ကဲ့သူပြောစရာမလိုတော့ပါဘူး75နှစ်ကာလသာသနာပြုလုပ်ငန်းသူရဲ့ရည်ရွယ်ချက်က တကိုယ်ရည်သာသနာလို့ပထမဦးဆုံးဆရာဘုရားရဲ့ရည်ချက်တကိုယ်ရည်သာသနာဆိုတာမိမိတကိုယ်ရည်အတွက်သံဃာဝတ္ထုခမလွန်မြောက်အောင်จิตတာကိုတကိုယ်ရည်သာသနာခေါ်တယ်အဲ့ဒီတကိုယ်ရည်သာသနာကနေပြီးတော့အစဉ်ပြေပြေသလိုသူသာသနာပြုမယ်ဆိုတဲ့ဆန္ဒသူ့မှာရှိတဲ့တရားမို့တကိုယ်ရည်သာသနာနေပြီးတော့လက်လှမ်းမီသာသနာဆိုတာဟူလာတာပါ လက်လန်းမိသာသနာအနေနဲ့ခုကြည်ပွားလာတာပေါ့သူ့ရည်ရရဲလေးကတစ်ချိန်ချိန်မှာတော့ဖြစ်မိမိရည်မှန်းထားတဲ့အဆင့်သို့မုတ်ချိုက်ကံရောက်ရမယ်ဆိုရက်ရည်ရကျဆရာတော်ကြီးရဲ့ရည်ရကျပဲသူ့တာနာပြုလုပ်ငန်းပေါ့တစ်ချိန်တစ်ချိန်မှာကိုယ်ရည်ရကျရှိတဲ့အဆင့်သို့ရောက်လာရမယ်ကိုယ်စွမ်းနိုင်တယ်လို့ပေါ့လက်လန်းမိသာသနာ သူလှုပ်လာမယ်လို့သူ့ရည်ရယ်ရှိတယ်ရည်ရယ်ရှိတဲ့အတိုင်းသူလှုပ်လာတာပါပဲခုအောင်မြင်နေတာပါပဲသူသူအလိုရှိတဲ့အဆင့်ကိုလည်းပဲအခုရောက်နေတာပါပဲသူတာတာလုပ်ငန်းပြည်တွင်းရောပြည်ပါရောပေါ့သူတပြည့်ပြည်တွင်းပေါ့တော်လေးကြီးကြီးကျယ်ကျယ်ကျယ်ကျယ်ပြပြဖြစ်နေတာပါပဲအကျိုးအမြန်ကိုသေသေးချာချာတွက်ချက်ပြီးမှလှုပ်လာတဲ့လုပ်ငန်းကြီးပဲဆရာတို့ကြီးက ဒီလက်လက်မြင်သာသနာတော်ကိုတုတ်ဖြစ်လာတဲ့အခါမှာအကျုပ်အမြန်သာသနာတော်အတွက်ရရှိနိုင်တဲ့အကျုပ်အမြန်ကိုသေးသေးချာချာတွက်ချက်ပြီးမှဒီစီမံကိန်းကြီးကိုချပြီးတော့သူလှုပ်လာခဲ့တာပါပဲဘုန်းကြီးရတော့ပဲနောက်ပါလာတာပါပဲဒီကနေ့ဒီဘုန်းကြီးတွေလက်တွေ့ပြီးတော့လုံနေတာတချို့ကတော့ဘုန်းကြီးပြီးမှမဟုတ်ပါဘူးမြင်တယ်မမြင်ဘူးအဲဘုန်းကြီးတွေအစတဲ့အနေပြီးတော့တွဲလာတာပေါ့သေးသေးချာချာသာသနာတော်အတွက်ရရှိနိုင်တဲ့အကျိုးအများကိုသေးသေးချာချာတွက်ချက်ပြီးမှ စီမံကိန်းချပြီးတော့လှုပ်လာခဲ့တာသာသနာတော်အတွက်အကျိုးအမြတ်အမတန်များသွားပြီအမတန်များသွားပြီမိမိလုပ်တဲ့လုပ်ငန်းတစ်ခုဟာအောင်မြင်လာတဲ့အခါမှာအောင်မြင်မှုရဲ့နိဒန်းကိုအကြောင်းရင်းကိုပြန်ပြန်ရှာရတယ်လောကီလုပ်ငန်းပဲဖြစ်ဖြစ်လောကုတ္တရာလုပ်ငန်းပဲဖြစ်ဖြစ်မိမိလုပ်ငန်းအောင်မြင်လာပြီအောင်မြင်နေပြီဆိုရင်ဒီအောင်မြင်မှုရဲ့ အခြေခံအကြောင်းရင်းနိဒန်းကို ပြန်ပြန်ရှာရတယ်ဘယ်အခြေအနေကနေပြီးတော့တို့နိဒန်းစလာခဲ့တယ်လဲဆိုတာရှာပြန်ရှာရတယ်ဆိုတော့ဘကြီးအမြဲတမ်းသူလုံငန်းသူမျက်စိစစ်တယ်အမြဲတမ်းစစ်စစ်တယ်ပြန်ရှာတယ်ပြန်ရှာတော့အကျိုးအပြစ်ဆိုတာရှိလာတာပါပဲပေါ်တာပေါ့နားလေတော့ဒီတော့ဒီလုံငန်းရဲ့သာသနာပြုလုံငန်းရဲ့အာသာချက်အာနယ်ချက် အဟအတအခွင့်အလန်းအပိုအလိုစတဲ့လုပ်ငန်းတစ်လျှောက်မှာတွေးနေတဲ့အရာတွေအများကြီးပါပဲအာသာချက်သူ့တာဝန်ပြုလုပ်ငန်းမှာ အာသာချက်လေးတွေဘာရှိသလဲအာသာချက်လေးတွေကိုတွေးရညဆိုလည်းပဲစိတ်ကတက်ကြွပြီးတော့မသွားဘူးဆိုတော့ဒါကြီးอ่ะသူ့ပုံမှန်လုပ်ငန်းတိုင်းကသူသွားတာပါပဲအာသာချဲကိုနောက်ရော့မသွားအောင်သူထိမ့်သွားတာပါပဲ အာနက်ခဲတွေးရင်လည်းပဲအာနက်ခဲလို့သူပြန်ဖြစ်ဆွဲသွားတာပါပဲအဟံအတားတွေပေါ်လာရင်လည်းပဲသူကြော့ဖြတ်ပြီးတော့သွားတာပါပဲပိုတာလိုတာတွေတွေးရင်လည်းပဲပိုတာတွေကိုလည်းပဲပြန်ရှုပ်လိုတာတွေကိုလည်းပဲပြန်ဖြစ်ဆွဲစတဲ့သူ့သာသနာပြုလုပ်ငန်းရဲ့အောင်မြင်မှုအကြောင်းရင်းတွေကိုအမျိုးမျိုးစိတ်စင်ဝေဖန်ပြီးတော့လှုပ်လာခဲ့တာဟာဒီနေ့ဘုန်းကြီးတို့ပြည်သားတွေမြင်တဲ့အတိုင်းပဲတော်ရောမြူရောတော်လေး အောင်မြင်ကြီးပွားနေတာပါပဲတတ္တဝါလည်း85နှစ်ပြီးသွားပြီလို့သက်တော်တော်ကတော့ဟောတော့နကိလာရောဒါကြောင့်ဆရာတော်ဖကြီးကတက်တော်85နှစ်ပြည့်သာသနာပြုခရီးတစ်လျှောက်မှာတခါတခါမှာပန့်ခင်းတယ်လမ်းလေးကိုရှောက်ပြီးတော့သွားတဲ့အခါမျိုးလည်းရှိတယ်တခါတခါမှာစုမြောက်ခလုတ်ရှိတဲ့လမ်းမှာဖြတ်တန်းသွားတဲ့အခါရှိတယ်ပန့်ခင်းတဲ့လမ်းကိုသွားတဲ့အခါမှလည်းသာသာရသူမရှိဘူးသူ့ပုံမှန်တိုက်ပြီးသွားတာပါပဲ ဆုညာခလုံးနဲ့တွေးတဲ့လမ်းမှာလည်းပဲသူဆုညာခလေးကိုသူပယ်ရှပြီးတော့သူကြော်ဖြတ်ပြီးတော့သွားတာပါပဲဒါကြောင့်ဒီကနေ့အခြေအနေဟာဒီလိုအခြေအနေကြီးတော့အောင်မြင်ပြီးတော့ဘုန်းကြီးတို့တရားတော်မားတွေအားလုံးမြင်ရတာပါပဲဘုန်းကြီးတို့ကဆရာတော်ကိုင်းနဲ့လက်တွဲပြီးတော့စားတဲ့လှုပ်လာခဲ့တာဒါကြောင့်အများကျိုးကိုဆောင်ရွက်တဲ့နေရာမှာကိုကျိုးကိုမငဲ့ပဲနဲ့သာသနာတော်အကျိုးတစ်ခုကိုသာအကျိုးပြုပြီးတော့ ဆန္ဒထက်မှာထားပြီးတော့စိတ်ထက်မှာထားပြီးတော့သာသနာတော်အကျွတ်အတွက်တစ်ခုခုသာသူဥတည်ပြီးလှုပ်လာခဲ့တာဒီနေ့တော့အောင်မြင်ပြီ။ဒါကြောင့်မြတ်စွာဘုရားရှင်ကလောကမှာပုဂ္ဂိုလ်၄မျိုးဟောတာရှိတယ်။မိမိအကျိုးငှာသာကျင့်တဲ့ပုဂ္ဂိုလ်ကတစ်မျိုးသူတစ်ပါးအကျိုးငှာသာကျင့်တဲ့ပုဂ္ဂိုလ်ကတစ်မျိုးမိမိအကျိုးသူတစ်ပါးအကျိုးနှစ်ပါးစလုံးကိုမကျင့်တဲ့ပုဂ္ဂိုလ်ကတစ်မျိုးမိမိအကျိုးသူတစ်ပါးအကျိုးနှစ်ပါးကိုကျင့်တဲ့ပုဂ္ဂိုလ်ကတစ်မျိုးအဲဒီပုဂ္ဂိုလ်၄မျိုးရှိတယ်။ ဘုန်းတို့ပြီးစားကိုယ့်အကူအဲ့လေးမျိုးထဲကိုထက်ဝင်ဖို့ထက်ဖို့ပါပဲဘယ်ထက်မှပါတယ်ဆိုတာကိုယ့်ကိုထက်ဖို့ဆရာတော်ဖျက်ကြီးရတော့ဖြင့်နံပါတ်၄ဖြစ်တဲ့မိမိအကျိုးကိုလည်းသူတို့ဘအကျိုးကိုလည်းကြည့်တယ်မြတ်စွာဘုရားချီးမွမ်းတော်မူတဲ့နံပါတ်၄ပုဂ္ဂိုလ်ပဲသူကိုယ်တိုင်လည်းကြည့်တယ်သူများကိုလည်းကြည့်နေအောင်သူကြိုးစားအထုတ်တယ်တိုက်တွန်းတယ်နှုတ်ဆော်တယ်ကူညီတယ်စသရရဒါရောက်ဒီနေ့ဒီလိုကြည့်ပွားနေတာပါ မိမိအကျိုးလည်းจิตတယ်သူတော်ကအကျိုးလည်းจิตတယ်နှမျိုးသောအကျိုးကိုအတ္တဟိတပရိတ္တအကျိုးနှစ်ပါးကိုကြည့်ပြီးတော့လှုပ်လာခဲ့တဲ့သာသနာပြုလုပ်ငန်းကြီးမြတ်စွာဘုရားချီးမွမ်းတော်မူတဲ့ပုဂ္ဂိုလ်ပဲပုဂ္ဂိုလ်လေးမျိုးထဲမှာဘုရားချီးမွမ်းတော်မူတဲ့ပုဂ္ဂိုလ်လေးမျိုးထဲမှာနံပါတ်၄ပုဂ္ဂိုလ်ပါပဲပုဂ္ဂိုလ်လေးမျိုးခုတရားနာတဲ့အဖုံးတို့ပိသားတွေရဲ့အဲ့လေးမျိုးထဲမှာဘယ်ထက်ပါဝင်ရတော့မိမိအကျိုးငါသာကျဲတဲ့ပုဂ္ဂိုလ်ထဲမှာပါသလားသမဟုတ်သူတော်ကအကျိုးငါသာကျဲတဲ့ပုဂ္ဂိုလ်ထဲမှာပါသလားဘုလိုပိသား မိမိကတော်ဘာကျိုးနှစ်ခုစလုံးကိုလုံးဝမကြည့်တဲ့ပုဂ္ဂိုလ်ထဲမှာပါသလားဒါတော့အဖြစ်ပဲမိမိကျိုးကတော်ဘာကျိုးနှစ်ခုစလုံးကိုကြည့်တဲ့ပုဂ္ဂိုလ်ထဲမှာပါသလားဘုလိုပြေးတာဘယ်ထက်ပါကြတော့ကိုယ့်ကိုဖြေပေါ့ဘုရားကတော့ဘယ်ပုဂ္ဂိုလ်ချီးမွမ်းတော်မူတယ်လဲနံပါတ်၄နော်မိမိအကျိုးသူတော်ဘာကျိုးနှစ်ဦးကိုကြည့်တဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်တော်ပဲဘုန်းကြီးဆရာတော်ဇာကြီးကအဲ့ဒီပုဂ္ဂိုလ်နံပါတ်၄ပုဂ္ဂိုလ်ပဲဒါလေးနားလည်ထားဖို့မြတ်စွာဘုရားရှင်က စရိယ၃ပါးဆိုတော့ဘုရားဟောထားတယ်ရွှေတော်ဘုန်းဆရာတော်ဘုရားကြီးဒီစရိယ၃ပါးကိုလက်ကင်ထားတဲ့ပုဂ္ဂိုလ်ပဲစရိယ၃ပါးဆိုတာစရိယဆိုတာကျင့်အပ်သောတရားဖြစ်ကြရမှတရားကိုစရိယလို့ခေါ်တယ်ဗုဒ္ဓလမ်းစဉ်ပေါ့ကြည်အပ်သောတရားဖြစ်ကြည်အပ်သောတရားအဲ့ဒီတရားထဲမှာနှုတ်ကြပြီးတော့အမြဲတမ်းကျင့်နေရမတရားကိုစရိယာလို့ခေါ်တယ် ကြားဘူးကြတဲ့အတိုင်းပေါ့လောကထာစရိယညတထာစရိယဗုဒ္ဓထာစရိယဆိုတာမြတ်စွာဘုရားရှင်အလောင်းတော်များจิตတော်မူတဲ့လမ်းစဉ်ပေါ့ဒီလမ်းစဉ်အတိုင်းဆရာတော်ကြီးကျင့်နေတာပါပဲလောကထာစရိယလောကဆိုတာလူအသက်ရှိတ attva တွေကိုခေါ်တာပါပဲလူတယောက်ဟာလောကတစ်ခုနန်းတယောက်ဟာလောကတစ်ခုတိရစ္ဆာန်တကောင်ဟာလောကတစ်ခုပဲလောကဆိုတာတ attva တွေကိုခေါ်တဲ့ လောကထာစရိယဆိုတာအလောကမှာရှိတဲ့တတ္တဝါတွေရဲ့အကျိုးအကျိုးစီးပွားကိုจิตတကိုလောကထာစရိယလို့ခေါ်တယ်လောကတတ္တဝါတွေအတွက်ကောင်းကျိုးအတွက်จิตတကိုလောကထာစရိယလို့ခေါ်တယ်လောကထာစရိယလောကအကျိုးဘာတွေကြရတယ်လဲကျမ်းမာရေးပညာရေးစီးပွားရေးလူမှုရေးကြီးပွားရေးဘုရားအန္တရာယ်ကင်းရှင်ရေးစတဲ့ လောကတ attva တွေချမ်းသာအောင်ကျင့်တဲ့ကျင့်စဉ်တရားတွေအများကြီးပါပဲမြတ်စွာဘုရားရှင်အလောင်းတော်များပါမီဖြစ်တော်မူတဲ့အခါမှာလောကဒါစေရိယကျင့်တော်မူတဲ့အခါကျတော့ကျမ်းမာရေးယောဂဝေဒနာတွေဖြစ်တဲ့တ attva တွေအနာယောဂဝေဒနာတွေကင်းအောင်ဆေဝဓာတ်စာတွေနဲ့ကူညီပေးတယ်ကျမ်းမာရေးအတွက်လောကဒါစေရိယဘုရားလောင်းတော်များကျင့်တော်မူတယ်ပညာရေးအတွက်ဘုရားလောင်းတော်များလောကဒါစေရိယကျင့်တော်မူတယ်အသိပညာတတ်ပညာရှိမှ ဘဝရဲ့အသက်မွေးဝမ်းကြောင်းအဆင်ပြေမှာဖြစ်တဲ့အတွက်ကြောင့်ဘုရားအလုံးတော်ကြီးများဖြစ်ရဘဝသံတရားမှာပညာရေးကိုလည်းပဲအများကျုပ်ရှိအောင်လို့လုပ်တာပါပဲသူကိုယ်တိုင်သင်ပေးတယ်တစ်ဆင့်သင်စေတယ်ပညာရေးလောက်ကဒါစရိယစီးပွားရေးရောက်ဝယ်ဖောက်ကအဆင်ပြေမှအသက်မွေးဝမ်းရောက်စီပြေမှာကိုဘုရားအလုံးတော်ကြီးများချစ်ခင်ကလှေပုံ900နဲ့အကုန်တယ် လုပ်ငန်းကြီးတွေကြောက်ခုရမှာပေါ့ဖះအလုံးတော်ကဥဆောင်ပြီးတော့လှန်ကားရနဲ့ကုံတယ်ကြီးတွေသွားရတာအဲ့လည်းမှာဘေးရအန္တရာယ်တွေတွေ့ကြတဲ့ခါကျတော့ဖះအလုံးတော်ကြီးများအသက်ဆုံးပြီးတော့သူတောက်လျှောက်သွားတာပါပဲဒါစီပွားရေးတွေဆောင်ရွက်တဲ့နေရာမှာလည်းပဲအများကြုံရှအောင်သူလုပ်သွားတာပါပဲဖះအလုံးတော်လူမှုရေးလူမှုပေါက်တဲ့ဆက်ဆံရေးပြောရေးဆိုရေးနေရေးထိုင်ရေးစသရရရလည်းပဲဖះအလုံးတော်ကြီးများလောကတာစေရိယထက်မှာကျက်သွားတာပါပဲ ဘေးရန်အန္တရာယ်ကင်းရှင်းရေးသရှိတ္တတော်တွေလူတွေယောဂဝေဒနာတွေဘေးရန်အန္တရာယ်တွေကိုကိုယ်တိုင်ကတင်သွားတာပါပဲအဲ့ဒါထင်ရှားတယ်အဲ့ဒါကိုလောကထစရိယံလို့ခေါ်တယ်လောကလူတွေချမ်းသာရေးအတွေ့ကျမ်းမာရေးပညာရေးစီးပွားရေးလူမှုရေးကြီးပွားချမ်းသာရေးဘေးရန်အန္တရာယ်ကင်းရှင်းရေးစတဲ့လုပ်ငန်းတွေကိုလောကထစရိယလို့ခေါ်တယ်ဘုန်းကြီးဆရာတော်ခင်ကြီးလည်းဒီတိုင်းသူလုပ်တာပါပဲ ဒီတိုင်းပဲသူရတပည့်တက္ကရာမတွေသူပရိသသူ့ကိုကိုယ်ကိုကြည်ညိုနေကြတဲ့ပုဂ္ဂိုလ်တွေရောမကိုယ်ကြတဲ့ပုဂ္ဂိုလ်တွေရောချမ်းသာအောင်လောကတာစေရအကျိုးကိုမျှမျှတတကြည်ပြီးတော့ဆရာတော်ကကြီးจิตတာပါပဲဖះအလုံးတော်ကြီးများနေတိုင်းဘုန်းကြီးဆရာတော်ကကြီးရလောကတာစေရကိုจิตတော်မူတယ်။ဟောညတထစေရဆွေတော်မျိုးတော်များတို့จิตတော်မူတယ်။ဆွေမျိုးတွေချမ်းသာဖို့ဆွေမျိုးတွေမှာ ဖြစ်ပေါ်လာတဲ့ဘေးရန်အန္တရာယ်တွေအဲတာမြင်ဖို့မြတ်စွာဘုရားရှင်ကိုလိုမြတ်ကြီးဖြတ်ဖြစ်တော်မူတဲ့အခါကျမှဘုရားဖြစ်တော်မူတဲ့ဘဝအထိပဲဆွေတော်မျိုးတော်တွေဘေးရန်အန္တရာယ်တွေဘုရားလုံးမြတ်စွာဘုရားတာမြင်တော်မူတာပါပဲဆွေတော်မျိုးတော်များချမ်းသာအောင်လောကီလောကုတ္တရာချမ်းသာအောင်จิตတော်မူတာကိုညတထစရိယာလို့ခေါ်တယ်ဘုန်းကြီးဆရာတော်ခင်ကြီးလည်းပဲညတထစရိယာအကျိုးကိုจิตတော်မူတာပါပဲဗုဒ္ဓတာစရိယာဆိုတာကတော့ဖြင့်အမတန်ထုကဲ့မြင့်မြတ်တဲ့ ဝိရိယပညာခန္တီတရားတွေနဲ့အခြေခြေခိုင်အောင်လုပ်ပြီးတော့ဖရာဖြစ်ပြတ်တော်မူတော့ကြတော့ဗုဒ္ဓသာစရိယလို့ခေါ်တယ်ဖရာဖြစ်တော်မူတာပါပဲဗုဒ္ဓသာစရိယဆိုတာဖရာဖြစ်ကိုပြတ်တော်မူတာကိုဗုဒ္ဓသာစရိယခေါ်တယ်ကိုဘုန်းကြီးဆရာကြီးလည်းပဲသူ့အကျိုးကိုအကျိုးနှစ်ခုကိုသူပြတ်တော်မူတာပါပဲအတ္တသာစရိယဆိုမှာပေါ့အဲသူအကျိုးသူအပယ်လေးပါးကလော့ပြီးတော့နိဗ္ဗာန်ကိုရအောင်ကျင့်တဲ့ဟာဆရာကြီးလည်းပဲဒီအကျင့်တိုင်းပဲသူကျင့်သွားတာပါပဲ ဘုန်းတို့တရားနာပိသားတွေလည်းပဲဒီစရိယ၃ပါးကိုပြတ်တတ်ဖို့လိုတယ်လောကတာစရိယလောကကောင်းကျိုးအများကျိုးရှိတဲ့အလုပ်ငန်းကိုလုပ်ဖို့လိုတယ်ညတတာစရိယမိမိနဲ့လက်လှမ်းမိတဲ့သွေးသားတော်စားတဲ့ဆွေတော်မျိုးတော်များချမ်းသာအောင်ကျင့်ဖို့လိုတယ်ဘုဒ္ဓတာစရိယနဲ့တူတဲ့အတ္တတာစရိယခေါ်တဲ့မိမိရဲ့ဘဝသံသရာကလွတ်မြောက်ပြီးတော့နိဗ္ဗာန်ကိုကူးဖို့အဲ့ဒီတရားကိုလည်းပဲကုသိုလ်ကောင်းမှုတရားကို ရအောင်လည်းအတုအจิตတန်ကျင့်ဖို့လိုအပ်တယ်စရိယ၃ပါးကိုမှရှိရင်တန်တရားတက်ကလောသွားတာပါပဲစရိယ၃ပါးမရှိရင်မလွတ်နိုင်ဘူးဘုန်းတော်ပြသစရိယ၃ပါးကျင့်မှတန်တရားတက်ကလွတ်နိုင်တယ်ဟောသူတခုပြောပြမယ်ဘုန်းကြီးမြတ်စွာဘုရားရှင်အလောင်းတော်ကြီးများလောကာကျုပ်ကျင့်တော်မူတော့မြတ်စွာဘုရားရှင်သဝတိပြည်ဇေတဝန်ကျောင်းတော်မှာသတင်းသုံးတော်မူတဲ့အခါကျတော့ဒွါဒပကနိပတ်မှာ ကုကုရဇတ်တော်ဆိုမြတ်စွာဘုရားဟောတော်မူတယ် ဆွေတော်မျိုးတော်များရဲ့အကျိုးစီးပွားကိုဆောင်ရွက်တော်မူခြင်းအကြောင်းကိုမြတ်စွာဘုရားဟောတော်မူတယ်ဒွါဒသကနိဗ္ဗာန်ထက်မှာပါတယ်ပုဂ္ဂူရဇတ်တော်ပုဂ္ဂူရဆိုတာ ခွေးအဲ့ဒီဘဝမှာမြတ်စွာဘုရားရှင်ဟာအလောင်းတော်ခွေးဖြစ်တော်မူတယ်ဘုရားအလောင်းတော်အတေဝတုကဗရဏတိပိဗမတာမေတိနာအကျိုးမင်းလို့တော်မူတဲ့ခါမှာဘုရားအလောင်းတော်ဟာခွေးမျိုးမှာသွားဖြစ်တယ် ခွေမြို့မှာခွေဖြည့်ပြီးတော့ဘာနာတိမြို့ရဲ့အပြင်မြို့ပြင်သင်ချိုင်းမှာသွားနေတယ်သင်ချိုင်းမှာသွားနေပြီးတော့သူရဲ့ပြိဿခွေတွေနဲ့နေတာပေါ့ဒီနေ့တော့မြမတမင်းကြီးဥယျင်တော်ကို အပျော်ပါထွက်ပြီးတော့ပြင်းလာတဲ့ခါကျတော့သူစီးတဲ့ယထာချစ်ခိကယထာတွေကိုသေရင်နဲ့ကြက်ထားတာကို မြမတမင်းကြီးစီးတဲ့သေရကြက်ထတဲ့ယထာကြီးနန်းရင်ပင်မှာထားရတဲ့အခါကျတော့အကာလာမိုးရွာလာတဲ့အခါမှာအဲ့ဒီသေရကြက်ထတဲ့ယထာကြီးမိုးဆူတော့သေရအနတ်နံလာတဲ့အခါမှာနန်းတွင်းမှာရှိတဲ့အမိဖုရားတွေမင်းကြီးမင်းသားတွေအမတ်တွေမွေးထားတဲ့ခွေးတွေကနေပြီးတော့အဲ့ဒီယထာကြီးကိုဝိုင်းကိစ္စလိုက်တာယထာတည်းစီပြုတ်ပြုတ်ပြုတ်ကိုကုံသွားတော့တခါလဲ။ တရေကိုခွေးတွေစားတာကိုတော့နန်းတော်ထဲမှာမွေးထားတဲ့မိဖုရားတွေမွေးတဲ့ခွေးတွေလာပြီးတော့မိုးရွာတော့သေနတ်နယ်တော့ယထာကြီးဝိုင်းစားရမင်းကြီးမင်းသားတွေမွေးထားတဲ့ခွေးတွေအမတ်တွေမွေးထားတဲ့ခွေးတွေကဝိုင်းစားတော့သေရအကုန်တော့ယထာတစည်းလုံးကိုမနဲ့မိုးလင်းကြည့်တော့ယထာကြီးမရှိတော့ဘူးအခွန်ပဲကြံတော့တယ်ရှင်ဘင်ဒေါသဖြစ်ပြီးတော့ဟဲ့ယထာကြီးတစည်းလုံးလုံးသေတွေကုန်သွားပါလား ဘာဖြစ်ကုန်သလဲလို့ဓမ္မတာမင်းကြီးကမိတဲ့ခါကျတော့အမတ်တွေကလူဆိုတာတော်တော်ခက်ရင်တယ်အသင်မင်းကြီးတဲ့ပြုံဘဝကနေပြီးတော့မြို့ပြင်မှာရှိတဲ့ခွေးတွေနန်းရတတိုင်းပြုံဘဝကနေပြီးတော့ဝင်လာပြီးတော့အဲ့ဒီသင်မင်းကြီးရဲ့ယထာတရေကိုစားရပါတယ်တယောက်ယထာကြီးကအခွန်ကြီးဖြစ်သွားပါတယ်ရှင်ဘင်းဒေါသဖြစ်တော့ မြို့ပြင်မှာရှိတဲ့ခွေးကိုသတ်စေအမိချလိုက်တယ်သတ်စေမိချခါကြတခါတဲ့ခွေးတွေကိုတခါတဲ့ဖန်ပတ် ခွေးတွေဝေးကုန်လာထောင်နဲ့ရာနဲ့ထောင်နဲ့တောင်းနေချီပြီးတော့တခါတဲ့ဘာနာတိမြို့ပြင်မြို့ပြင်ရှိတဲ့ခွေးသေးကုန်ကြံတဲ့ခွေးတွေတခါတဲ့ဖះလုံးတော်ရှိတဲ့မြို့ပြင်သင်္ကြန်ကိုထွက်ပြေးကြဖះလုံးတော်နေတဲ့မြို့ပြင်သင်္ကြန်ထွက်ပြေးကြပြီးတော့ဖះလုံးတော်ဟာမင်းတို့ဘာဖြစ်ကြတော့ရိုးရိုးရိုးရိုးနဲ့ဘာဖြစ်လဲဒီခါကြတော့ဖြစ်မှန်ပြုတ်ပြတယ် ဩဒီလိုလားနန်းတွင်းမှာရှိတဲ့ယထာကိုသေရေကိုခွိစားရဆိုတာတို့အပြင်မှာရှိတဲ့ခွိတွေဘယ်ဝင်နိုင်မလဲခွိမဆိုတတ်နဲ့လူတောင်မှဝင်လို့မရတဲ့နန်းတော်ကြီးပဲအမတန်လုံယုံလုံးထားတဲ့နန်းတော်ကြီးဘယ်ဝင်လို့ရမလဲစလို့ရှင်သူတို့နန်းတွင်းမှာရှိတဲ့ခွေးတွေစမှာပေါ့ဒါတော့ပြင်မတရားဘူးရှင်ပြင်မတရားဘူးကဲအသာနေကြ ငါကိုယ်တိုင်ရှင်ဘုရင်ထံကသွားမယ်ဖះလုံးတော်လောကထာစရိယညတထာစရိယကြည့်တော်မူကိုအတုကုတ်ကိုခွေးစဉ်းစားကြည့်ဖះလုံးတော်ကမြမတဲ့မင်းကြီးထံမသွားမိသူသူပြုလာခဲ့တဲ့ပါရမီကုသိုလ်တွေဆင်ခြင်တော်မူတယ်ဖះလုံးတော်ပါရမီဖြစ်တဲ့ပုဂ္ဂိုလ်တွေကိုသူပါရမီတော်တွေဆင်ခြင်ပြီးတော့သူဒိဋ္ဌံပြုတယ်ငါသည်လောကထာစရိယ ညတတစရိယအကျိုးမှာငါကြည်ရှင်ဘုရင်ထံငါသွားတဲ့အခါမှာဒုဒ္ဒလက်နဲ့စားတော့တစုံတစ်ခုသောအန္တရာယ်နဲ့ငါ့ကိုပြုမှုသူမရှိစေတည်းလူဖြစ်ဖြစ်တရိစ္ဆာန်ဖြစ်ဖြစ်ငါ့ကိုကြည်ဝတ်သူမရှိစေတည်းလို့ဒိဋ္ဌံပြီးတော့ဖះလုံးတော့ခွေမင်းပင်ချက်ကနေပြီးတော့တခါမျိုးတဲ့ကိုတကောင်တဲ့လာတာပါပဲရှင်ဘုရင်တော်တဲ့ကိုဘယ်သူမှ မကြည်ဝဘူးဘယ်သူမှမကြည်ဝဘူး သုဒ္ဓလည်းနဲ့စာပုဂ္ဂိုလ်ဘယ်သူမှအန္တရာယ်မပြုရဘူးဘုရားလုံးတော်ခွေးတခါတည်းနတ်တော်ထက်ဝင်သွားတာပါပဲနတ်တော်ထက်ဝင်ပြီးတော့စုံစမ်းတဲ့အခါကျတော့ရှင်ဘီရင်ကအဲ့မှာတရားဆုံးပြတဲ့နေရာကိုတရားဆွတ်တော်ရုံနေတဲ့ဆိုတော့ဘုရားလုံးတော်အဲ့ဒီတခါတည်းတရားဆွတ်တော်ရုံကိုယူဝင်ပြီးတော့ပရိသတ်လေတဲ့ဖြတ်ဝင်ပြီးတော့ရှင်ဘီရင်ထိုင်တဲ့ပလင်အောက်ကဝင်ဝတ်တာပါပဲဘုလိုပြေသာခွေးကတိမရှိပြီဘူးလားဘုလိုပြေသာကတိမရှိဘူးလား ပြောသမားနည်းနည်းလေးပါပဲဒီမှာတတိမရှိဘူးထင်တယ်ဟိုတက္ကမတတိရှိရလားမရှိပါဘူးပဲရှိပါလိမ့်မလဲပဲရှိပါလိမ့်မလဲကုတ်လို့တခါလဲကိုယ်လို့ကြောက်လို့အဲ့တော့ဖះလောင်းတော့ခွေးရှင်ဘင်ရဲ့ပလင်အောက်ဝင်ဝတ်ဟဲ့ခွေးဟဲ့ခွေးဆိုတော့ဟိုလူအမန်းတွေကပြောတော့ခါရရှင်ဘင်ဟာမလုံးနဲ့မလုံးနဲ့အကြောင်းထုတော့ရှိမှာပဲဆိုပြီးတော့ရှင်ဘင်ရဲ့ဗမတမင်းကြီးကခွေးနဲ့ခေါ်ထုတ်ပြီးတော့စကားပြောတယ် လူစကားကိုနားလဲတယ်ခွင့်ပြောတတ်တယ်နှင်းပေါင်သိမ့်ပန်းဂရေနဲ့ခြီးပြီးတော့ခိတကာလမှာအဲ့လိုတရိษံတွေလည်းပဲလူစကားကိုပြောတတ်တဲ့ခါရှိတယ်ဘုန်းကြီးပြဿဘုန်းကြီးတို့ပြည်မြို့ကရခေတ္တရာပြည်မှာလည်းပဲကြက်လူစကားပြောခုတာရှိတယ်ကြောက်ခုလားမသိဘူးမမရဆိုသမိုင်းကိုဖားခုတယ်ရှိရင်ကြောက်ခုမှာပါပဲကရခေတ္တရာပြည်ဆိုခုပြည်မြို့ပေါ့အဲ့မှာကြက်လူစကားပြောတာလေအာရှိတယ်ဒါတွေက အဲ့တော့ဖះလုံးတော်ခွေးကိုရှင်ဘုရင်ကမေးတယ်ဘယ်လိုအကြောင်းသူရှိလို့ဒီလိုလာရတော့လို့မေးတော့ဖះလုံးတော်ခွေးကသင်မင်းကြီးတဲ့သင်မင်းကြီးရဲ့ယထာကိုတရေကိုစတဲ့အတွက်ကြောင့်မို့ခုမြို့တိမှာရှိတဲ့ခွေးတွေကိုတလိုက်တာထောင်နဲ့တောက်နေချီသေကုန်ပြီပြန်တဲ့ခွေးတွေမသေးတဲ့ခွေးတွေကျွန်တော်ထံတင်ကြောက်ပြေးလာကြတယ်ဒါကြောင့်သင်မင်းကြီးထံအရေးဆိုဖို့လာတယ်သင်မင်းကြီးရဲ့သေရေကိုယထာသေကိုစတာဟာ မြို့ပြင်မှာရှိတဲ့ခွေးတွေမစားနိုင်ဘူးမြို့ပြင်ကမြို့ပြင်မှာရှိတဲ့ခွေးတွေကသင်မင်းကြီးရဲ့နန်းတော်တော့ပရိနိဗ္ဗာန်မဝင်နိုင်ဘူးသင်မင်းကြီးရဲ့နန်းတော်ထက်မှာရှိတဲ့ခွေးတွေသာလည်းစားတာဖြစ်ပါလိမ့်မယ်သင်မင်းကြီးစုံစမ်းတော်မူပါဆိုတော့ဘုရားလောင်းတော်ခွေးရပြောတဲ့ခါကျတော့ရှင်ပြင်းကဒီလိုဆိုရှင်သင်ခွေးမင်းငါနန်းတော်ထက်ကခွေးတွေစားဆိုတာပြောနိုင်သလားပြောနိုင်တယ်ဘယ်လိုအချက်ဘယ်လိုအကြောင်းအရာတွေရောက်သင်ပြောနိုင်သလဲဆိုတော့သင်မင်းကြီးတဲ့ဘုရားလောင်းခွေးမင်းက ကျွန်ုပ်ကိုရက်တဲ့ရည်နဲ့နေစာမြက်ပေးပါတောင်းတယ်ရက်တဲ့ရည်ဆိုတာဒိတ်ချင်းရည်ပေါ့ရက်တဲ့ရည်နဲ့နေစာမြက်ကိုပေးပါတောင်းတော့အရှင်ပြန်ချစ်ချစ်ယူခိုင်းတယ်ပါရှာကိုက်နေစာမြက်တွေယူလားရက်တဲ့ရည်တွေယူလားနေစာမြက်ကိုထောင်းရက်တဲ့ရည်နဲ့ယောကဲနန်းတော်ထမရှိရခွေးတွေအကုန်ခေါ်ကုန်ကျွေးဒီရက်တဲ့ရည်နဲ့နေစာမြက်ရောထားတာကိုနတ်တော်ထမရှိရခွေးတွေအကုန်ကျွေးတဲ့တခါတက် ခွေးတွေအဲ့ဒီနေစာမြက်စပြီးအန်လိုက်တာတခါသေရည်တွေအဖတ်လိုက်ဖားလိုက်အဆွဲလာတခါလေဖះလုံးတော့ပညာညာမရှိဘူးလားဘုန်းတော်ပြည်သားဟောရှိတယ်နော်ကြည့်နောက်တော့တဲ့ခွေးစားရတာဟိုတခါတဲ့ခွေးတွေအန်ထုတ်လိုက်တာတခါတဲ့နေစာမြက်နဲ့ရက်တက်ရက်စတဲ့ခါကျတော့တောက်ရခါကျတော့ကိုယ်အန်ထွက်သေရည်တွေအဖတ်လိုက်ဖားလိုက်တခါလေအပုံလိုက်ဩငါတဲ့ခွေရပဲပညာရှိတာ ရှိပါပြီဆိုတာတကားဓမ္မတာမကြီးဓမ္မတာမကြီးငါကငါရဲ့အသိဉာဏ်ဆိုတာခွေးကိုမှမမိပါလားငါဓမ္မတာမကြီးတပါလှုပ်ပြီးတော့တိုက်ပြီးအုပ်ချုပ်နေတာငါဓမ္မတာမကြီးရာ။အော်မတရားတဲ့အမှုတွေနဲ့ငါတို့ပြခွေးတွေကိုတာမိပြီ။သံဝင်ကတွေဖြစ်ပြီးတော့အကြည့်ခွေးရဲ့သိညာတောင်မှငါဓမ္မတာမကြီးကမမိပါလား။သံဝင်ကဖြစ်တယ်။ဖြစ်ပြီးတော့ ဖះလောင်းတော်ခွေးမင်းကအဲ့ဒီနေရာမှာတခါတည်းတတ္တဝါတွေအသက်ရှိတတ္တဝါတွေကိုမတတ်ဖို့မနှိမ့်ဆက်မဟင်းမဟင်းဆက်ဖို့ရအတွက်ဘိမဲ့တောင်းတာပါပဲခွေတွေကိုလည်းမသားရကြက်ငှဲ့တွေကိုလည်းမသားရကျွဲနွားတွေကိုလည်းမသားရသက်ရှိတတ္တဝါတွေကိုလူတွေမနှိမ့်ဆက်ရမဟင်းပါရမတတ်ဖက်ရတခါတည်းဖះလောင်းတော်မြတ်အရေးဆိုပြီးတော့တောင်းလိုက်တာရှင်ဘုရင်ကငါးနိုင်ငံတွင်းမှာရှိတဲ့ကြက်ငှဲ့ခွေးကျွဲနွား သတိတ္တဝါတွေကိုလူတွေမသားရလို့သားရင်ဗြဟ္မဒသစ္စေမင်းပြမင်းတန်သစ္စေတခါတည်းစီလေပြီးတော့ကျင်ညာတာပါပဲအဲ့တော့ဖျားလုံးတော်ခွေးကရှင်ပြန်ထအရေးဆိုတဲ့ခါကျတော့ကြံတဲ့ခွေးတွေဘာဖြစ်သွားတယ်လဲအဲအသက်အသက်ပိတ်ကဘာဖြစ်သွားပြီလဲလော့သွားပြီဒါဘာအကျိုးခေါ်တယ်လဲလောကထာစရိယအကျိုးညတထစရိယအကျိုးဖျားလုံးတော်ကြီးများဟာလူဘဝကိုရောက်မှ လောကအကျိုးจิตတာမျိုးမဟုတ်ဘူးဖုန်းတော်ပြည်သားတမန်တဗုဒ္ဓဖရာဖြစ်တော်မူမှ လောကအကျိုးจิตတာမျိုးမဟုတ်ဘူးတရိစ္ဆာန်ဖြစ်တဲ့ဘဝမှာလဲပဲဘာဖြစ်တယ်လဲจิตတော်မူတာပါပဲပါရမီဖြစ်တော်မူတာပါပဲဖုန်းတော်ပြည်သားအလွန်တုခုဟိုကောင်းတဲ့ဇတ်တော်နော်ဒွါတတကနိပကုကုရဇတ်တော်ဒီတော့တတ္တဝါတွေချမ်းသာလိုက်တာလောကတသရိယာဆိုတာလောကလူတွေနတ်တွေချမ်းသာအောင်ကြည်တော်မူတော့ဘာလို့ခေါ်တယ်လဲ လောကထာစရိယဘေးရန်အန္တရာယ်တွေမှာကင်းအောင်စေတံလောကထာစရိယပညာရေးစီးပွားရေးလူမှုရေးဘေးရန်အန္တရာယ်ကင်းရှင်းရေးစတဲ့လူတွေအများလူတတ္တဝါတွေချမ်းသာအောင်ကြက်တာကိုဘာလို့ခေါ်တယ်လဲလောကထာစရိယကိုဆွေတော်မျိုးတော်ကိုခွေးတွေအန္တရာယ်ကြောင့်ကြက်တာဘာခေါ်တယ်လဲညာတထာစရိယမိမိအတွက်ကြက်တာကိုကြတော့ဖရာလောင်းများကြတော့ဗုဒ္ဓထာစရိယခုဘုန်းကြီးတို့ကြတော့အတ္တထာစရိယဘောခုဘုန်းကြီးတို့ဆရာတော်ဘုရားကြီးကကြည့် လောကထစရိယကိုလည်းသူจิตတော်မူသည်ညတထစရိယจิตကိုလည်းပဲจิตတော်မူခုတရားနာပေးသားတယ်ဆိုတော့ခိုင်းကြီးဆွေမျိုးတွေနဲ့တူရဲ့ဟုတ်လားဟုတ်လားအေးတူတယ်ကြားတယ်ဆွေမျိုးတွေသွားခေါ်ခိုင်းတယ်ကြားတယ်အေးဒါကြောင့်ဒီကနေ့ဆိုတော့ခိုင်းကြီးတက်တဲ့85နှစ်ပြည့်မွေးနေ့အချိန်ကာကာလမှာသူရဲ့သာသနာပြုလုပ်ငန်းတွေလောကထစရိယညတထစရိယစတဲ့ ကြစ်ဘွယ်ရှိရှိသောဖယားရှင်များနိဒုသူတော်ကောင်းများနိဒုจิตတော်မူပြီးတော့လာခဲ့တာဒီကနေ့တော်ရောမျိုးပါဖုံးတော်ပေးတဲ့အားလုံးမြင်တဲ့အတိုင်းပဲပြည်တွင်သာသနာလည်းပဲကြီးပွားတုတ်တယ်လို့ပြည်ပသာသနာလည်းကြီးပွားတုတ်တယ်လို့အသက်85နှစ်သာပြီးသွားတယ်လုံလဝိရိယဇွဲမရှိဘူးအင်းမတန်ခံပါတယ်အတန်ကြမ်းပါရေးကောင်းတယ်သူသာသနာပြုတာပါပဲဒါကြောင့်ဒီကနေ့ကျွန်တော်ဖိုက်သက်တော်80မွေးနေ့အခါကာလသမယမှာဘုန်းကြီးကအဲ ပုဂ္ဂိုလ်၄မျိုးနဲ့စိရိယာ၃ပါးရှိရှိသူတော်ကောင်းများကျင့်ဖို့ကျင့်နည်းကိုတူးယူเสียရနဲ့ဒီကုကုရဇတ်တော်ကိုထုတ်ဖော်ပြီးတော့ဘုန်းကြီးဟောပြပါတယ်ဆရာတော်ဘုရားကြီးကသာသနာ့လုပ်ငန်းကြီးပွားတုတ်တဲ့ဘုံကိုဥပမာလေးနဲ့ဆောင်ပြီးတော့ဒီပုဂ္ဂိုလ်လေးမျိုးနဲ့စရိယသုံးပါးလေးနဲ့ပုဂ္ဂိုလ်ဇတ်တော်စဟပြီးတော့ဘုန်းကြီးဟောပါတယ်ကျန်တာပြည်သားနားလဲတာမဟုတ်လားအဲဆယ်နိုင်ထိုးသွားပြီဆိုတော့တော်ယူကဆယ်နိုင်ထိုးသွားပြီဒါကြောင့်မို့ ကျေးဇူးရှင်ဆရာတော်ဘုရားကြီးကတက်တော်85နှစ်ပြည့်မွေးနေ့မင်္ဂလာခါသမယမှာသူတန်းရတဲ့ဒါနာကုသိုလ်ဆောင်တရားဒီလာကုသိုလ်ပေါ်များအထုတဲ့ဘောနာကုသိုလ်အလုံးတို့ရောက်ဆရာတော်ဘုရားကြီးကသူပြုတဲ့ကုသိုလ်ရဲ့အစွမ်းသာတိရောက်တက်တော်ရာကျော်ရှိပြီးတော့သာသနာပြုနိုင်ပါစေကြံကြံမာမချမ်းချမ်းသာသာနဲ့တက်တော်ရာကျော်ရှိပြီးတော့သာသနာပြုနိုင်ပါစေသာသနာပြုနေတဲ့ခေတ်ကာလဒီမှာလည်းပဲအမျိုးမျိုးသောအခက်အခဲမှန်တယ်များကိုကျော်လွှားနိုင်ပြီးတော့သူလူရှိတဲ့ပန်းတိုင်ကို ရောက်ပါစေဝိုင်းဝန်းဆုတောင်းကြဖို့နော်ဒါရမို့ခုပြောလာခဲ့တဲ့အတိုင်းဒါနသီလဘောနာကုသိုလ်တို့ကြောင့်အိုနာသည်ဒုက္ခပိကကင်းတဲ့နိဗ္ဗာန်ကိုသင်္ကြန်စွာမျက်မှောက်ပြုရပါလို့ဤတော့နိဗ္ဗာန်ကိုရည်စူး၍ဝမ်းမြောက်ဝမ်းသာလှူဒါန်းနိုင်ကြပါစေကုန်တည်း